မြတ်စွာဘုရားကဘာမြေကြီးပေါ်မှာမြေကိုပြီးတင်းနေထိုင်တတ်တော်ရတယ်ဘယ်ဟာကိုတွန်းပြီးပြီးတော့အသက်ရှင်နေမှာတည်းလေမြတ်စွာဘုရားရေမိုးကိုပြီးပြီးအသက်ရှင်နေပါလေမိုးကိုမိုးရေပေါ့ပြီးပြီးတဲ့အသက်ရှင်နေပါလေစာပေစာပေထဲမှာယတနာ7ပါးထဲမှာဒိညာ7ပါး7ပါးဟာယတနာ7ပါးပါတယ် ငငယ်တော့သဘောမပေါက်ဘူးစဘာယတနာတာမကိမောဆိုယတနာကဲ၍ဒီခြိုင်စဘာရှာလာရင်စိတ်ရွှင်တယ်ဘလူးဘလူးစားမယ်စောက်မြောက်ဘူးစောက်မြောက်ဘူးစာရှိမစောက်ရတာကိုသင်စားတော့ဘုန်းကြီးမနေတော့ကဓမ္မကြီးကဥပုန်နေဘောတင်ဥပုန်နေတဲ့ဥပုန်နေတိုက်ဆုံးလူတယ်ငါငါဘာငါဘာဇယမဖြစ်ဟာဆန္ဒမှာရှာလာတာကို ဆန်ရှာတော့ရွှေကိုရောက်ပြီးတော့ဆန်ဝယ်ရတာကိုဒါရွှေရမ်းပြီးဝယ်ရတဲ့ဆန်ပါဗျာလို့ပြောတယ်ဟောအဲ့ဒီပြောရွှေရမ်းပြီးဝယ်ရတဲ့ဆန်ပါဗျာဟုတ်ပြီပါဗျာကိုဘုံဘာပြီးမှချမ်းသာဆင်းရဲတဲ့လူလူတန်းစားမှာတော့စားစားရအလိုရှားတယ်အာလို့ရှားတယ် ဆရာတော်ဘုန်းကြီးကျောင်းတွေဝင်ကပ်ပြီးတော့ဝင်တောင်းတယ်ဘုန်းကြီးကျောင်းမှာလည်းခဏခဏရောက်တယ်တချို့ဝေါကောင်စားလာဝေါ်လာတာသူမင်းလာတောင်းတယ်တချို့ကတော့တောင်းစားပုံစံမှာသူမင်းလာတောင်းတယ်အဲ့လိုအဲ့လိုရှိတယ်ဘုန်းကြီးကျောင်းတွေမှာသူမင်းမေကြီးရတော့ဆန်နိုင်၁၇နိုင်ကျော်ဆောက်စားပြီးလို့ရှိရင်တော့ 17နိုင်နဲ့17နိုင်ရလို့ရှိရင်တော့ခွဲရုပ်ကစိတ်အချီကိုအဲ့ချိန်မှလာပြီးတော့အမှတောင်းတယ်အဲ့ချိန်တောင်းတယ်ဘာဖြစ်မှလဲပဲနမကောအစာချတဲ့လူတွေသူနည်းတူတော်တော်များတယ်တော်တော်ရင်တို့ကဘုန်းကြီးရွှေတမောကနေတို့ကရွှေတမောဟိုဘက်ချမ်းရအစိမ့်လိုက်ရက်ွက်နောက်ဘက်ချမ်းဟို22နိုင်တနာရီလက်ဥဒ္ဒရံဖြစ်တာဘုံကဘုံမှာရဖြစ်တာ မရလို့တဲ့ပုဂ္ဂိုလ်ကဆံဝေဖို့ပတ်စံမရှိတော့အလင်းလေးလောလောအတန်ကိုရှောင်စောင်းနေရတာကိုခလေးတွေကလည်းဘာဘိုက်စားတော့အိုးလို့ငိုးလို့လာပြန်တော့လည်းပဲဒီနေ့ပုဂ္ဂိုလ်ကအယက်မှုလို့ပတ်စံကိုလာအော်ရံဖြစ်စူပွက်နေတဲ့ခါတည်းအဲ့ထဲမှာလေတင်ပါဗျာနေလေးကိုကြံ့ရတာပဲကိုတော့တိုင်းရှင်းတော့ဘူးအဲ့ဒါကြားမှာမဟုတ်တော့ဖုန်းလေးရှင်းတော့လည်းပြန်ကြရတာအဲ့အဲ့ကစူကုန်းကလေးကိုကြံ့တယ်ကြံ့တိုင်းနေတယ်အဲ့ဒါအောင်ကြံ့တယ် အဲ့ဒါပြရတယ်အေးတဲ့อืมလာရောဆင်းရဲတဲ့ဒုက္ခကံကဒီရည်လူတဲ့ပုဂ္ဂိုလ်ကကြုံအများကြီးပဲအဲ့ဆိုနိဗ္ဗာန်တည်းမှာမှားလိုက်ပြီတော့ဒီမှာဒီမှာအတ္တတွေချမ်းသာတာမျိုးဆိုလို့ရှိရင်မိုးရောက်ပြီးတော့ချမ်းသာပါတယ်သက်ရှင်ပါရေရေရောက်ပြီးတော့ကိုယ်ရေကရေတွင်းကသိမလိုက်တဲ့ထင်တာ ပင်မလဲလို့ရည်ရွယ်ကိုအလုံးတော့ခုသုံးနှစ်ကိုဒီဆယ်ရက်ရည်ရဘောကဒီမှာကိုရည်ပြခုမော်တာလေးအောက်ချလိုက်တယ်အရင်ကအဲတက်ကီလေးလောက်လောက်တင်ရတယ်အဲဆို၄နှစ်လောက်တင်ရတယ်တင်ရတယ်ဟုတ်မနေ့၄၀ဆိုရင်တက်ကီလေးလို့ရည်ပြသွားတာအဲအဲမော်တာနဲ့ဟိုးမီတာလေးခြွေထားပါတော့မီတာကားလေးခုစက်တလားပိုင်းမှာ6000ကျော်လဲဘယ်ပြန်ကြတော့လဲ6000ဒီလားတဲ့ဘယ်ကူမှဒီ ဝိဒါကဘယ်တူတူတူတူတူပုံလဲလေးလေးနိုင်တောင်တင်ရတယ်လားတင်ရတယ်လေးနိုင်တယ်အဲဒါတင်ရစနစ်က corporation နဲ့အောက်ပါနေမောင်းတယ်ပေါ်ရကန်နဲ့စင်အောင်စင်မော်လာတယ်ပေါ်တိုက်တယ်ပေါ်တိုက်တယ်ပါလို့ရတယ်ဦးဇင်းနဲ့တတ်တာသွားတာပေါ့နော်အရင်ကအရင်ကတကတကတရားဘုန်းကြီးကြောင်းလာတော့လောက်ကကြောင်းခက်ခဲတဲ့ကြောင်းပြောပြဆိုကြကြတော့ တကားပြပြတော့ဒီမှာဗျာဒီနေ့လည်းရင်ပူရတာစောင့်နေတဲ့တော့ပြင်ပရှာအဲတကားနင်းပူငါလည်းပူရတာပါပဲပြောတယ်စတဲ့တဲကိုအားလည်းရင်ပူရတယ်ဘယ်ဘုန်းကြီးမှမပူသေးဘယ်အမွဲငါမင်းတက်ပူပူပူသေးတာပေါ့မဖြစ်နိုင်ဘူးဆိုပြောတော့ကဲဒါချင်းမင်းနိုင်ငံကဘယ်သူကပူပူလဲဆိုတာကဲဆိုတော့တခါလေပလက်လိုက်ပြီးတော့စပတ်တဆိုးစီဘိတ်ဘိတ်ပေါ်မှာတင်ရဲကဲမင်းနိုင်ငံကဘယ်သူကပူပူလဲဆိုတခါဘုန်းကြီးကပလက်လိုက်ပြီးတော့စပတ်တဆိုးစီ 空一白包年的怎么砰砰砰砰砰砰砰，这个白包年不是我帮我业务的，哎呀，可以孤独呗，孤独呗，苗疆了，苗疆嘛，这老是比世界不超过我啥吧，我这最为重要，你我这最从是不不上现在几把三个八的噻，你往你你你讲个不不是很များ讲的。 ငွေတစ်သိမ့်ပဲဖွင့်သေးလူသားလေးကစုံရဖို့လိုပဲရတယ်ဒီပုံကြီးပြပြငါဆန်လို့ရင်ဆန်တာမေတ္တာပွင့်ဆန်လာတာပဲစီလို့ရင်စီမေတ္တာပွင့်စီလာတာပါပဲဆန်တဲ့စီလာတာငါမေတ္တာတန်ခါရလိမ့်တာပုံကြီးပြပြတယ်မေတ္တာပွင့်လံလာများအလုံးဘုက္ခပါပဲတဲ့အဲကြောင့်ဘုန်းကြီးနဲ့တကဘုန်းကြီးမှာကရုပ်ဘူးလေဒီပါစနေတိုင်းစနေဘုန်းကြီးတွေတော့ပြမနဲ့ပြမ မြင့်သာဘုန်းကြီးတွေတော့တကယ်ကောင်းမပြောဖုံးပြီးမာနေလို့ရတယ်မြင့်သာဓမ္မဆိုလို့ရှိရင်တခါဘယ်ဘုံကတခါဆုံးဆိုင်ဆုံးတယ်ပြီးလို့ခါရတယ်ဟောတတ်တာမရှိဘူးဆိုင်တော့တက်ပြီးတခုမှမရှိဘူးတခုမှမရှိဘူးဆိုင်တယ်ဘာမှမရှိဘူးဒါကြောင့်မို့ကြည်အိန္ဒိယနိုင်ငံသာသနာစာထွန်းနေထွန်းကားလာတဲ့အိန္ဒိယနိုင်ငံကြီးကသာသနာကွယ်သွားတာဘာကြောင့်တုံးကြည်တက္ကະတက္ကမမြတ်ကပေါ်ရရောက်ရှန့်ပြီးတော့ဗိဓိပါတိအပိဓာကို प्रतिपादी आप भई आप कोई प्रतिपादी ये का लिया था छंद आ रहा है छंद आ रहा है साथ ही देख पंगी लिया है सिंह ये रहा प्रतिपादी था लगता है လောက်တော့အိန္ဒိယနိုင်ငံမှာစာနယ်တိုင်းတစ်ခုမှမရှိတော့ဘူးဗတိပါကြီးဖြစ်သွားတော့အဲဗတိပါကြီးကဖုန်ကြီးပြန်တော်မူတော့ဗတိပါတရားအလိုပြောတော့ဘာမှမရှိတော့ဘူးဗတိရလည်းမရှိဗတိပါတိမရှိအိန္ဒိယနိုင်ငံမှာဒါနိုင်ငံခါကျဖြတ်သွားတာတာဒါကြီးဖြတ်သွားတာ ကာမနာဒါပရိယတ်တိကြီးကြီးတယ်ဘုန်းကြီးငယ်တော့ပထမဦးဆုံးတရားတော်တော့ဆရာမှန်မယ်ဆရာဘုန်းကြီးတရားတော်ကကြတော့ရေပေါင်းတရားထူတာလို့အထူတော့မြတ်မြတ်ပြသောတော်တိုင်းပြီးတော့စာဝနာလိုက်တယ်လားတက်တာအထူတယ်အထူရခါကြတော့ဘုန်းကြီးမြတ်မြတ်ပြသောတော်တိုင်းပြန်ဘုန်းကြီးတရားသိတဲ့ကာလတော့ကတော့ဒီဆုံးစီပေးပြီးတော့အထူတယ်ဆောက်ခံသွားရင်အမှဒီပြဲမှာဆိုလို့ဆုံးစီပေးပြီးတော့ဆောက်စားပြီးတော့ဒီလိုဖြစ်တယ် စပြီးတော့တရားအထုတ်တယ်တရားအထုတ်ပြီးပြန်ပြီးတော့ပြဇတ်တိုင်တိုက်ပြန်သွားတော့ဘုရားရှောက်တယ်ဘုရားတို့ပိဋိသမကိုဆရာတော်ဘုရားထပ်ပြီးတော့မာဇိကိတ္တမှာရေပုံတေရတရားထုတ်တာရေပုံ80ကျော်ဆုံးကိရှိတယ်ဗျာလို့ဆုံးကိမရှိတဲ့အရာနဲ့ပဲရှိတယ်ပေါ့ရေပုံတေရမှာဆုံးကိ80ကျော်ရှိတယ်ဗျာ ဆိုတဲ့ခါကျတော့မြင့်မြတ်ဆွေကမပြောလဲဆိုဥဒန်ကြီးလဲဆိုတရားဓမ္မတွေမတရားဘူးတို့ပရိယတိစနေတည်းကပင်မလိုက်တာဘယ်သူမှကြည်သမားမရှိဘူးတရားဓမ္မတွေမတရားဘူးမတရားဘူးသူပြောတယ်မတရားဘူးအဲ့ဒါဘုရားကြားဆိုတော့ပြောတယ်ညို့ဆိုထိုက်တယ်တရားဓမ္မတွေမတရားဘူးတို့ရစ်တတ်တဲ့တော့တရားထူတာနည်းနည်းပေါ်စိတ်ချလာတယ်တရားလေးမြင်တာလည်းပဲတခါပုံမပုံလို့ဟောတယ် တို့စာနေလိုက်ကြဘယ်သူမှသူ့မောက်ဖြစ်ဘူးလို့အဲ့ဒီပြောတယ်အဲ့ပြောအဲ့ပြန်ခါကြတော့ဘုန်းကြီးမှန်ထားပြီးတော့နောက်တော့တွေ့ပြန်ခါနေကြတော့ဆရာဘကြီးဖြစ်ခါလာဆက်တယ်အဲ့ဒီပြီးတော့မြို့နယ်ပြည်စောတောက်တိုက်ပြန်သွားတဲ့အခါမှာဆရာကြီးကဒီလိုပြောပါတယ်ဗျာလို့ဒါတကယ်မတရားဘူးပြောပါတယ်ဗျာလို့အမှန်ကြောက်တော့ဒါကြီးတဲ့ကမားတွေသင်တယ်ကြောက်ပြောတယ်ဆရာကလည်းကတော့ဟုတ်တယ်တဲ့ စကိုင်းကဆရာတော်ဒါကသူ့ငယ်လေးတစ်ပါးလာတယ်ဆိုပြီးအဲ့လာလိုက်ရတော့ဒီရေးသားဒီမှာစောက်လေးလက်ပြတာကိုဆရာပတ်ကြီးလက်ပြတာကိုလက်ပြခါရအဲ့ဘုန်းကြီးကဘာပြောလဲဆိုတော့ဒုသသနာကြီးတော့ပြက်ပါပြီကွာသာသနာတော့ပြက်ပါပြီကွာလို့ပြောတယ်ဣသတွေကြီးဘိုးအလုံးကြီးလိုထားတာပါသူစနေတဲ့ပြည့်ပြည့်ဘာမှမလုပ်ဘူးပေါ့ဒုစနေဒုသသနာကြီးတော့ပြက်ပါပြီကွာလို့ပြောတယ်ဒါကဘုန်းကြီးကစနေတိုင်းလုပ်တာ ရေးတာလို့ရင်နှခမ်းစီစုဝင်ဘုရားသီးသားဒီကရေးတာမလို့နဲ့ဘုရားဓာတ်ကောမြန်သာသနာရေးတာစာသင်တိုက်လို့ဒီလိုလိုက်တယ်တပြည့်သူထွက်လိုက်တယ်ဓာတ်ကောမြန်သာသနာရေးတာစာသင်တိုက်အကယ်၍စာသင်တိုက်လုံးလုံးအဆင်ပြေစာသင်တိုက်မှာရပ်တည်သွားမှာစာသင်တိုက်အဆင်ပြေဘူးဆိုရင်ပိဋိပတ်တိတွဲမယ်ပေါ့ရေးတာအဲ့တော့ဒီကပိကပိကပြောင်းတယ်မလို့ဒီကောင်းတာပြောင်းတယ်မလို့ ကံကုန်မြိုင်သာသနာရေးကစားတဲ့ဂိုင်းတွေကိုအဲ့ဒီဆရာကြီးကမင်းဘာဖြစ်လို့ဘာဖြစ်လို့လုပ်တယ်လဲကိုပြပြရတယ်။ဒါစာတိခံရလက်ဆရာကြီးရှိသေးတယ်ဆရာကြီးကဘုန်းလူဘုန်းရမ်းမှမပြူတယ်မိမတောက်ဆောင်ပြီးတော့ဆရာကြီးကထားတာကိုဆရာမကြီးနဲ့နေကြဘာမှမရှိဘူးမာစီဆက်လာတော့လေဘာမှမရှိဘူးဘာမှမရှိဘူးဘုန်းကြီးရဲ့ရမ်းမမြနေပြီးတော့ဒီမြေဝယ်ဝယ်ပြီးတော့ပြီးတော့ဘုန်းကြီးရဲ့အိမ်မှာကြောက်ချင်းဆော်ရတာ၄၅ရက်နဲ့တက်ကတက်တက်ပြောင်းဆော်ရတာ ထားတာအဲ့ဒါကိုဘာပြောခံရတယ်လဲဆိုတော့ဆယ်ရောကြီးနံပါတ်ယူပြီးတော့ဘုန်းကြီးကလောက်တာရောဘယ်ဟောဒီမှာဆယ်ရောပတ်စံဆယ်ရောတက်တကပတ်စံတပြားမှမပါဘူးဘလို့မှမပါဘူးတပြားမှမပါဘူးဟာတော့လေအဲ့ဒီအမေနဲ့ကြောက်မိုက်ကြမလားအမေနဲ့ကတန်းငါးတောင်ငါးတောင်ယူတယ်တော့ဓာဥသနာကတန်းယူတယ်ဘုန်းကြီးကမှဒီရဲ့ဓမ္မနေလို့ဒီမှာဘုန်းကြောက်ဆိုတာ အမေသန့်က9000လူတယ်ဓမ္မသန့်ကတသောင်းလူတယ်သုံးသိပြရတော့မျိုးသုံးသိပြရတာကိုသုံးသိကိုမနဲ့ဈေးဆရာတာလေနဲ့ကိုဈေးဆရာအဲ့ဒီဘုန်းကြီးကလင်္ကာသိခေါ်လိုက်တာလေလင်္ကာသိခေါ်ထားတာဈေးစင်စင်စင်နဲ့ဘုန်းကြီးကပြောတယ်ဆရာတော်တပည့်တော်ကဆရာဘုန်းကြီးဒီရလက်တမဝိဆန်တပြိုင်မှမရှိဘူး ဆရာတော်ဆရာတော်ကကြီးတယ်ပြုတ်ငဲ့တယ်ဆရာတော်ပြုတ်တော့ညီကိုငဲ့တယ်ညီကိုညီကိုစားညီကိုအမှန်မှဆိုရင်ရှင်ပြပြီးတော့ဆောင်းနေတယ်လို့ရှင်ပြပြီးတော့ဒီမြေကိုလူကိုလူအောင်ပြုတ်ကိုပြရမှာလားကောက်ပြရမှာဗျာဆရာပြုတ်တော့ညီကိုဆိုဘင်းဥဒတာပြောလေရေထဲမှာဘလူနာမမပြီးဘူးတဲ့ပြောတယ်ဟုတ်ကဲ့ဥပ္ပယဝတ္တပေါ်တယ်ရေထဲမှာဘလူနာမမပြီးဘူးတဲ့ဥဒနာကြီးပြပြနေတာသုံးသိနေကြပါလားသုံးသိနေကြပြီးသိစေပြရခါကြတော့မတော်သတ်လို့ ရုပ်ကမွေးရတယ်မွေးရုပ်ကပဲလုံးလိုက်တဲ့ချိန်ကြီးကိုမဆိုရင်ကြီးပြက်အဲ့ဒီချိန်မှာကပ်ပြရကြမယ်ကတနာလေးကိုဟောဆက်ရမယ်ဆိုငွေ9000တော့အများကြီးဘုဒ္ဓတိတိမတော့ကတော့တက်စင်ကောက်ရတော့လာပေးခိုင်းရတယ်အဲ့ဒီတော့ငါတော့နဲ့နဲ့မဟုတ်ဘူးလေဟုတ်ပြီလားအကုန်လေအာသတ္တဟိုသူငွေကပ်ပြတယ်လွတ်ဖွေးဖွေးလုထားတာဒီကလေးဒီလေးစာပြီးလုထားတာအဲ့ဒီဘုရား ရင်တော့ဘယ်လိုခံစားမှမသိဘူးတဲ့ရှင်မင်းတို့ပြောတာသူကပြန်တော့ပြောပြီလေဒါကြောင့်မို့ပရိယတ်ကြီးရဲ့အမှန်မှရေးကြည့်တယ်အတမ်းမှရေးကြည့်တယ်ပရိယတ်ကြီးခုညွှန်ကြားပါဘာမှရှိတော့ဘူးခုဘကုတ်ချက်ကောင်းလေရင်ညွှန်တစ်ထောင်ကျော်ရှိတယ်ခု300လောက်ပဲရှိတယ်တော်ကြာပါရှိတော့ကိုဖုန်းကမှ30လောက်ပဲကြည့်ရရှိတယ်အဲ့ဒါရှိတော့တယ်ရင်းရင်း90ကျော်ရှိတယ်90လောက်နေနေတယ်ကြည့်ကြည့်နေတယ်ခု30ကျော်လောက်ရှိတယ်ဒါပါ လာမနေနဲ့ဘယ်ကြံမှန်းသိဘူးတနေ့တနေ့မှာတန်ခါစင်းရွေးသွားတာလေမနေဘူးမနေကတနေ့စင်းကိုယ်ကောင်းကြော်ရောတန်ခါစင်းဘုန်းကြီးကလည်းပဲတက္ကသိုလ်မထားရင်နိုင်ငံတော်ပြည်တက္ကသိုလ်မထားတယ်တက္ကသိုလ်တော့အလုံးကျော်သွားတာတင်ပါဒါရောက်ကိုယ်နဲ့မထားတော့ဘူး ကိုကြောက်ပါပဲကိုဟိုဗဟန်းညံတော့နေဥဒ္ဒတော်တိုင်မှာဒီဟာနေပြီးတက်စီနှားပြီးတော့တက်စီနှားပြီးတော့ပတ်စံပေးပြီးတော့ဆောက်ပေါက်သာဆောက်ပေါက်လိုက်ခိုင်းတယ်တလားတလားကိုတက်စီကနှစ်သိမ့်နှစ်သိမ့်ကုန်တယ်ဆရာဘုန်းကြီးအဲ့စာသင်ခိုင်းတာတလားတသိမ့်ပြရတယ်တပန်းမှာလက်ရည်လေးလာပြီးပေးတယ်ဒီပါလေး Bueno, o sea, sale todo puro día, talat de vey, ni sabe vey de puro día, talat de vey, ton vey, pung pung người về ya, pung sẽ cam như nào, là mấy người vey, pung pung nhà nhà sẽ cam thuận như nào, cứ mà view, thì ngang không có chú ý đó, pung sang là sẽ cam thuận như nào, thì ra mà nào đó, tổ khách đấy nó, tất cả mà, bây giờ rất sáng nhiều, in này. ဘုန်းကြီးကလှူတယ်ပုဂ္ဂိုလ်တရားမှပြောတာဘုန်းကြီးကအများကြီးမလိုဘူးလို့ဒီမှာတန်ခါပါ30ကျပါ30နဲ့လောက်တဲ့ဟိမလူလေဒီချက်ပို့တော့ဘုန်းကြီးမလိုဘူးလို့ဟင်ဆော့တွေးရင်ဟင်ကောတစ်ဖက်ပါမယ်ကြော်လို့တစ်ဖက်ပါမယ်ပါဟိတစ်ဖက်ပါမယ်ငပိ30တော်ပြီလို့ချိုဘက်နေနဲ့တပြောသေးတမျိုးနဲ့မတော်ပြီဒီချက်မပိုစီနဲ့မပိုစီနဲ့ဒါတော်ပြီလို့ဘုရားလူကြည့်တာ ဒါကြောင့်တော့ခက်ခဲတယ်သံသနာတော့ခက်ခဲခုရှိဘုရားဆုံးလုံးဝဲပေါ့ရှစ်ပါးပါတယ်ရှစ်ပါးပါဒီပါရှစ်ပါးတဲ့ဒီပုံစံရသွားတယ်တုံးနေကြရတော့ပြည့်ပြည့်တော့ပြည့်ပြည့်တယ်ပြန်လာလို့ပြောတယ်ပုံစံအေးဘာဖြစ်ဖြစ်ဒါနာကုသိုလ်ဆိုကုသိတာပဲရေးရအခက်ဆုံးပဲ ရေကိုပြပြီးပြီးတော့တတ်တော်တွေတက်ရှိနေရတယ်နတ်ကဆိုင်တော်လေအဲ့ဆိုဘုရားတတ်တော်တွေမြေကိုပြပြီးနေတတ်တော်တွေကဘာကိုပြပြီးတက်ရှိနေရပါသလဲဘုရားလို့ရှုပ်တော်ပြီးဆိုပြီးညာရေကိုပြပြီးတက်ရှိနေရပါလေဖြစ်မှန်ပါပါဒီသာဒီမှာတော့အရင်ပဲပေါ်နေတယ်ဒါပေမဲ့စနေတေးတေးမှာဘာမှမရှိဘူးပြန်ရတတ်တာလူတွေလုံးထိုက်ကြတာလေဒီစားဟောမှာပုံစံတော့ဘယ်မှာစီပေးတော့ဘုန်းကြီးက ဝင်တတ်စီတာပေါ့စီလို့ဝင်တတ်စီကရတော့လက်ကွဲတန်ခါညကောက်ခံနေပြီးတော့လက်ကွဲတာပေါ့ရှင်ပြဒီမှာအမကြီးမကောက်ဝင်တန်းစီပါနဲ့ရှင်ပြတို့မှသာပေါ်တာကျွတ်တော့မဖြစ်ဘူးပုံရရှင်ပြတို့မှသာရှိတာကျွတ်တော့မဖြစ်ဘူးအဲ့ဒါသာနေကြကောလို့ဒီဝင်တန်းစီနေတာစီပေးလို့အကြီးရေးသားမှရှိရလားရှိပါဘူးရှင်ပြတို့မှသာဖြစ်ကျွတ်တော့မရှိဘူးပြောတဲ့ဟာဘုန်းကြီးတွေပြောတယ်မှားတယ်လေတာလေမှန်တယ်မှန်တယ် သရီလင်္ကာမှာယဟန်ခံဥပိစ္စေပြုပြီးယဟန်ခံပြီးရင်အမွေပေးရတယ်ဒါကြောင့်မို့သရီလင်္ကာသာနာပြသွားတာဘုန်းကြီးတွေကဥပိစ္စေလုပ်ပြီးတဲ့ယဟန်ခံပြီးတော့ဥပိစ္စေလုပ်ပြီးယဟန်ခံပြီးရင်ငွေပေးရတယ်ဘုန်းကြီးကနေပြီးတော့ဒါကြောင့်သရီလင်္ကာမှာခြံပိုင်နဲ့လက်ပိုင်နဲ့ဘုန်းကြီးတွေဘုန်းကြီးကိုဘုန်းကြီးတို့ဒီမှာဘာမှရှိတဲ့ငွေရှိသူမသူလေးဘာမှထားတာကိုဘာမှဘုန်းဘုန်းငွေထောက်နေတော့ဘူးဆိုတော့ဘာမှထားနေတော့ဘူး အဲ့တော့စေရပံမှာဘာဝင်ထားတယ်ဘုန်းကြီးဘုတို့ကမဘာထားမလဲဒီမွေးတိုးနေတော့ပြီနေရတာဒါစဉ်းစားကြည့်နော်ထောက်နေတော့ခုဘုဒ္ဓစဉ်းစားနေတယ်ဘလို့ထားရတယ်ကြောင်းတိုင်ွေးဆိုရင်ထားလို့ရတယ်ကြောင်းတိုင်ွေးကကြောင်းတိုင်တိကျရှိရလေကြောင်းတိုင်ွေးကြောင်းတိုင်တိကျရှိတယ်ကိုပုဂ္ဂလိကတိကျရှိတယ်ဘာမှထားရတာပဲအခုဆိုလက်မခံတော့ဘူးမြောက်မြောက်တော့ဘူးဒါရော သာသနာရေးကနိုင်ရေးအတွက်မလွယ်ဘူးမလွယ်ဘူးခုအရင်တုန်းကရေးသားတယ်လို့ရှိရင်ဓမ္မစရိယာပြီးမှဝန်ဆောင်ငါဝန်ဆောင်ခတ်တယ်ခုဟိုဓမ္မစရိယာမဟုတ်မဟုတ်တော့ဘူးဝန်ဓမ္မစရိယာမဟုတ်တော့ဘူးဘုသူပြေဖြစ်ပေါ်လာပြီဒါရေးသားနေပြီးတော့ဖြစ်တဲ့စိတ်ကလေးဒါတွေကပုဂ္ဂိုလ်နဲ့ချမ်းသာတာကိုရေးသားချက်ဝင်လာတာပေါ့အငဲအောင်ဝင်လာတယ်အလားအောင်ဝင်လာတယ်အဲ့ဒါရေးသားချက်မှာလူလူဝန်ဆောင်ကိုလိုတာကိုအဲ့လိုဝန်ဆောင်ကိုခတ်တိုင်းတာပဲတခါလဲ ရေးသားတွေကနေပြီးတော့အသိကြီးကြီးတယ်လေညီတို့ကဓမ္မစရိအမိမရေးတဲ့မှာရွေးချယ်ပြီးတော့ဝန်ဆောင်ခန္ဓာဒါခါခါတဲ့ပုံမှာကပုံကိုလည်းတော့သိချင်ရွေးပြီးတော့လူပြေးတာပဲလေမဆုံညီတို့ကလေသိချင်လူလူပြေးတာပါပဲအခုဝိနမစရိမဟုတ်တော့ဘူးအဲ့လိုဖြစ်သွားပြီဖျက်ကကြဘာဖြစ်လို့လဲရေးသားကမှချမ်းသာတာကိုရေးသားချမ်းသာတယ်ရေးတဲ့ထက်လာတာပေါ့ဒါကြောင့်မို့အိန္ဒိယနိုင်ငံမှာသာသနာပြတ်သွားတာပฏิပတ်တိတစ်ခုတည်းကိုတရားမှာ အာဒီကနေပြီးတော့အပိလို့သရီလင်္ကာနိုင်ငံမှာအင်တကိကျသရီလင်္ကာနိုင်ငံဆိုဒီတထာတာကိကကျမ်းကြီးရေးရတာလေဘုရားဘုရားရှင်ရေးရဘုရားရှင်ဘုဒ္ဓမတ္တိပုဂ္ဂိုလ်ကြီးကိကျပုဂ္ဂိုလ်ကြီးအဲသရီလင်္ကာနိုင်ငံမှာသာနာပွေသွားတာအဲ့ဒါပฏิပတ်တိကြီးလို့လို့ခေါ်တော့နာပွေသွားတာဒါစဉ်းစားဖို့ပဲနော်အဲကောင်းပါဘူးခုဘုန်းကြီးဒီမှာသူကြောက်ကြောက်ပင်ဆိုင်ထားတယ်အဲ့ဒါအနာဂတ်သာသနာတော့တွဲရေးထားတယ် မြက်ပင်လေးတစ်ပင်စိုက်တာကစမြတ်စွာဘုရားရဟန်းတော်အဘောပါရှိရတယ်။တောအကျုံကတောတောင်ကျုံကစိုက်တယ်ဆိုစိုက်ရတယ်။ဒီဒီသိစီပွားရေးတဲ့ဘာလဲဘာမှအာယုထားပြီးစံမြာဟုဖျက်ခွင့်ပြုတာလေလေ။တောတောင်ကျုံကဒီစစ်ပင်စိုက်ပါတယ်ဆိုဒီမြက်ပင်လေးစိုက်တာကစအဲ့ဒီအဘောပါနဲ့စိုက်ရတယ်။တောအကျုံကတောင်ကျုံကစိုက်တယ်။အခုစိုက်တာလည်းနော်ဟုတ်။တို့ထုံကြီးဘာလဲရှိတယ်။ဒီပင်ကြည့်လိုက်လို့ရှိရင် ဒီငတ်မမြေကြောက်တဲ့ကိုလေးဆောင်နေတဲ့လည်းပဲမိသူ့မိရမှာပေါ့ဒီကြောင့်မိတွေးတယ်နော်လေအဲ့ဒါဒီကဒါလုံးသူလုပ်ထားတာကျုံးပင်ရာဘာပင်မဟုတ်ဘူးကျုံးကျုံးကျုံးကျုံးကတော့ရာဘာပင်ကတော့ပင်ပန်းနေလေရာဘာအစစ်တက်ချက်ပြန်လို့တော့တော့ဘာတော့ပင်ပန်းနေပင်ပန်းတော့တော့ပင်ပန်းနေတော့မရပင်ပန်းခုနဝင်လာတော့ဒီပင်လေးတွေဘာပင်လဲဆိုတပည့်တော်ကရာဘာပင်လို့မသိတယ် ရန်ကုန်ကိုတော့ပါပဲကောင်းကင်မလို့အဲ့ဒါလည်းဘုရားလည်းယုံပါတယ်အဲ့တော့ဘာပဲဒီလိုပုံဘူးဒီတိပ္ပန်နိနာတိပ္ပန်နိစနေတာဆိုင်ဟာဒီတိပ္ပန်ဆရာကြီးနိယာနိကချက်ပြေးဆရာကြီးနဲ့ပြေးလာဆိုင်ဟာကဲဒါပါပဲနော်သာသနာတော်မြတ်ပြီးတော့ကြည်ပါလို့လူကြီးရနော်မြတ်ပြီးတော့ကြည်ဖြေတော်ရုပ်ကုန်ကြီးကောင်းကြည်နဲ့တခြားလေးတခြားလေးကြည်အောင် ကဲဒီစချပေးမယ်နော်ဒါဒါဒီပြရမှာနားလည်တယ်မလားမှန်ပါအကျိုးများပါလေဗျာဒီနေ့ကတော့နေပြလိုက်ရင်လှလို့ပါလို့ဟုတ်ဟုတ်လှလို့ပါလို့ပါလို့သူတို့သူတို့ချမ်းသာတာဟုတ်ခိုင်းတိုင်းဘာမှမပူပင်အောင်လေဆန်လည်းမပူပင်အောင်ဆိုင်ဘာမှမပူပင်အောင်ဆောက်ပြသမားကြီးပဲဒီမှာလေမပူပဲနဲ့ဟုတ်ပဲဟုတ်ပဲဒီကဲဒီကဲဒီကဲဒီကဲ ဒါကြောင့်ဆန္ဒသိတူရတယ်ချမ်းသာလို့တူနေတာပေါ့ဟုတ်လားမလားချမ်းသာလို့တူနေတာပေါ့အစင်းရဲ့ဘက်တူတိုင်းပါတူနေပါလိမ့်မယ်ဒီကံမှာပြေးနေရတာပဲဟုတ်ကြည့်ပါဦးနော်ကဲဒီချက်ပြီးမယ်အဲ့ဒါပြောရနော်ဣဒံမေပုံညာဣဒံမေပုံညာ အာသဝခယံအာသဝခယံဝဟဟောတုဝဟဟောတုဣဒံမေပုံညံဣဒံမေပုံညံနိဗ္ဗာနပစ္စယောနိဗ္ဗာနပစ္စယောဟောတုဟောတုရှင်ဖယားရှင်ဖယားမိတော်တို့သည်မိတော်တို့သည်သန္တရာဝဆင်းရဲမှသန္တရာဝဆင်းရဲမှလွန်မြောက်၍လွန်မြောက်၍မဉ္ဇဉ်ပုံညံဖြင့်မဉ္ဇဉ်ပုံညံဖြင့်နိဗ္ဗာန်ကိုနိဗ္ဗာန်ကိုလင်းမြန် စွာဉာဏ်စွာမျက်မှောက်ပြုပါရခြင်းမျက်မှောက်ပြုပါရခြင်းအကျိုးငါအကျိုးငါဤကံကောမြန်ရိပ်သာတွင်၌ဤကံကောမြန်ရိပ်သာတွင်၌ရေတုအဝေစီရေတွင်များကိုအဝေစီရေတွင်များကိုအဝေစီရေတွင်ဟောင်းများကိုအဝေစီရေတွင်ဟောင်းများကိုပြန်လဲ၍ပြန်လဲ၍ပြုပြင်ဖို့ရန်ပြုပြင်ဖို့ရန်ဤကျမ်းဝေ15သိန်းကိုဤကျမ်းဝေ15သိန်းကိုတရားကြည် တတာကြည်ဖြူဤလူပါကုန်ဤဤလူပါကုန်ဤဤကောင်းမှုကံသည်ဤကောင်းမှုကံသည်အာရဝတ္တယအာရဝတ္တယဒေဝတို့ဤဒေဝတို့ဤကိုရာပုံကြောင့်ဖြစ်သောကိုရာပုံကြောင့်ဖြစ်သောဝိညာဉ်ပုံညာဝိညာဉ်ပုံညာနိဗ္ဗာန်ကိုနိဗ္ဗာန်ကို စွာရွက်ဆောင်နိုင်ပါစေတည်းရွက်ဆောင်နိုင်ပါစေတည်းဤကောင်းမှုကြောင့်ဤကောင်းမှုကြောင့်ဤတော်တို့သည်တတိတော်တို့သည်56ဖြာ56ဖြာဝိယောဂါတို့မှ၎င်းဝိယောဂါတို့မှ၎င်းမျိုးမျိုးသောအမျိုးမျိုးသောအန္တရာယ်တို့မှ၎င်းအန္တရာယ်တို့မှ၎င်းဤဝိယပါလူဤဤဝိယပါလူဤဤကောင်းမှုဤကောင်းမှုသို့ဝေ ပိစုကိုဤဘဝရှိဘဝဘဝရှိဘဝသောစခတမြတ်သောသောစခတမြတ်သောယေစုကြည်မယေစုကြည်မမိဘဘူဘဝမိဘဘူဘဝဤကုံမနမဤကုံမနမဆွေမျိုးညာတိဆွေမျိုးညာတိမိတ်ဆွေ တို့အားမေစီသင်္ကဟာတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏တို့ဤကျွန်တို့တို့ဤကိုဆောင်နံကိုဆောင်နံဒီဆောင်နံဒီဆောင်နံယူဆောင်နံယူဆောင်နံနေဆောင်နံနေဆောင်နံသာသနာတော်ဆောင်နံသာသနာ ကကောမြင်ရိတ်တာသောနံဤကံကောမြင်ရိတ်တာသောနံလောကကိုဆောက်ရှောက်သောနံလောကကိုဆောက်ရှောက်သောနံအကြာမင်းအကြာမင်း ယမမေယမမေယမမေယမမေအစရှိသောအစရှိသောလက်အပေါင်းတို့အားလက်အပေါင်းတို့အားမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏အမြတ်ပေးဝေပါကုန်၏ဤကကောမြတ်ရိတ်သာတွင်၌ဤကကောမြတ်ရိတ်သာတွင်၌ဤကကုန်သောဤကကုန်သောမဇုဏံမဇုဏံဒုက္ခဇုဏံဒုက္ခဇုဏံအာသာဇုဏံသာသောအာသာဇုဏံသာသော နတ်ကောင်းနေမြတ်နတ်ကောင်းနတ်ပေါင်းမြင်တကွာနတ်ပေါင်းမြင်တကွာမစာယမစာယမသောယမသောယမဝေယဘေမဝေယဘေဆင်းရဲ၍နေရသောဆင်းရဲ၍နေကြသောနမိတ်သာနမိတ်သာနပိတ္တာနပိတ္တာနာယုမာတို့အားလည်းနာယုမာတို့အားလည်းညပိဝိပါကုန်၏အညပိဝိပါကုန်၏အညပိဝိပါကုန်၏အညပိဝိပါကုန်၏ အားဖြင့်အထူးအားဖြင့်ရိပ်သာတွင်သို့ရိပ်သာတွင်သို့ရောက်ရှိနေကြသောရောက်ရှိနေကြသောလူပရိသတ်အပေါင်းလူပရိသတ်အပေါင်းငါပရိသတ်အပေါင်းတို့အားငါပရိသတ်အပေါင်းတို့အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အာလုံသောအာလုံသောလူနတ်မြမလူနတ်မြမသတ္တဝါ တတဝအနန္တပုဂ္ဂိုလ်သမ ्या တို့သည်ပုဂ္ဂိုလ်သမ ्या တို့သည်ကျွန်တော်တို့ပြုပြုသမ ्या ကျွန်တော်တို့ပြုပြုသမ ्या ကုသိုလ်ကောင်းမှု၏ကုသိုလ်ကောင်းမှု၏ဘုရားကကိုဘုရားကကိုကုသိုလ်ရှင်ဖြစ်သောကုသိုလ်ရှင်ဖြစ်သောကျွန်တော်တို့နှင့်အတူကျွန်တော်တို့နှင့်အတူသတ္တုထမြတ်သတ္တုထမြတ်ရကြ၍ရကြ၍ကိုစိတ်နှဖျားကိုစိတ်နှဖျားချမ်းသာကြပါစေချမ်းသာကြပါ အာယုကြာသာတမြအမြအမြအမြဒီရော တငေချင်းတပီတော့ပြန်တော့လေသူ့ကားနဲ့လိုက်သွားတာသူ့အမျိုးသားဝင်သေးတယ်ခင်ဗျခုအိမ်မင်းဒေါက်တာခေါ်ဟုတ်တာဒေါက်ခင်အမခန့်ကျောင်းသားခဏနီးတာမှန်ပါခင်ဗျဒေါက်တာမျက်စိဆောင်မျက်စိဆောင်ကိုရဲကတော့ဝင်ချင်းလို့ဆိုအခုတော့ကိုရဲကဒီမှာလာဝင်ချင်းလို့လေခင်ဗျအခုတော့တော်เจ้าမှာဝင်နေပါဘူးသူဘုန်းကြီးမျက်လုံးသွားပြတော့ဘုန်းကြီးဒီဇီးနေမှန်ပါ အဲကလေးတွေကဆရာတော်သင်္ဍမှာဆရာတော်ဟောတရားကိုကောင်းလုံးလို့လားပြပြတယ်ဗျာတဲ့ဦးမင်းကိုဆိုတဲ့အဲ့ဒါတော့မောင်လေးပါဗျာကိုရဖတ်သူကတပည့်တော်တော်တော်ဦးတော်ညူလေးအောင်ဆေမျိုးလူဘက်ပါပါခရလေပါပါရသည်သူတို့တော့မပြောဝင်မယ်သူတို့ပါခြင်းတော့လေဘုန်းကြီးကမြေချာနေတယ်မြေကားက900လို့ဟာဒီဘုရားကြာကြာနော်900ဘုန်းကြီး 200ထူတဲ့ကနေဒီက200ထူတယ်တကားကတော့ဘူးလားကနေယူအောင်ဘုတော့ခံခဲ့ရတယ်အထက်တရားဝိုက်တယ်အဲ့ဒါဘုန်းကြီးပါသေးတယ်ဝိုက်တော့စက်ကိုပြင်ညာထားတယ်ဆိုတော့ပါလေ300ပြည့်ချာတယ်အတတ်တရားတူတယ်အဲ့လိုပြီးတော့ဖြစ်သွားမှာပါဆရာတော်ဗျာတကား2000ဆိုတော့တရားအင်းစက်အင်းစက် ကောင်းပါဘူးဝတ်တာဒီကပါအခုကြီးဘုရားပြောလဲလို့မကနာတော့ပါဘုရားကပြောတယ်ငါဘုခန္ဓာမဟုတ်ပါဘူးကမှုလို့ပြောတယ်ငါဘုခန္ဓာလို့ဘုဘုလူခန္ဓာရှင်းတယ်အကြောင်းကိုနေရကျွတ်တော့ဘာတရားဟောသွားတော့လေဆိုတော့ပြန်ကြည့်ရဟောသူနေတရားဟောတော့လေဆိုတော့ရှိသူကဘုတရားဟောတရားမဟုတ်ဘူးပြောတယ်ဟောငွေသူသိပင်ဟောမှန်ပါပြောတယ် ဟောကမြင်မြတ်ကာရဖြစ်ပြန်တယ်ရှင်တော်မှာဗျာဆယ်လမှသိလေးတောင်နေတယ်တော်တော်လှူတယ်ဟိုရပြဘုံမှာပြန်တယ်တခါကြီးတေယောကဒီညာကတခါကြီးတေယောကလို့ရှင်တော်ကမှဆယ်လမှသိလေးတောင်နေတယ်ဘုန်းကြီးပြောပြတယ်ဘုန်းကြီးအမတန်မှဝတ်ပါတယ်ဘုန်းကြီးပြန်ကန်းတော်မြင်မှာ25နှစ်ငွေတူသိ60ဝင်တယ်လို့စောစစ်ပညာရေးတာသိ60ဝင်ဟိုရကိုတက်တယ်လည်းကိုဘုန်းကြီးအမတော်ဝတ်ပါတယ်လို့ပြောတယ် 25နှစ်ပြည့်မှာဆောင်းစစ်တင်ရည်ရည်သာပြည့်အသိခိုက်ဆက်အမနေရဝိုက်တို့တိတိယကျော်ဝိုက်ဘူးတော့ဘုနာနဲ့ဒီနာဝိုက်လေဝိုက်ဝိုက်ခုနေတာတိတိယကျော်အညာဘုပရိယတ်တဲ့ပฏิပတ်တိယဘလောက်ခြားနာတယ်လဲဆိုတော့ကြည်ပฏิပတ်တိကမ္မထဆရာတော်ကိုငိုတသိပ်သူကရော့တဲ့ဒီထွက်ဥဒ္ဓရလေးထွတ်ထော်ပါတယ် ပရိယတိစတဲ့တိုင်းဖုန်းကြီးငွေတဲ့ငွေတဲ့ထောက်ထုတ်ကတူတူတူတူတူတူတူတူဖြစ်နေတယ်အဲ့ဒါထောက်ကုန်ထွေးဘူးတူတူတူတူဖြစ်နေတယ်ငွေတဲ့ထောက်ထုတ်ကလေဘုံရပုတ်ရောက်ပြောတယ်မရှက်ဘူးမတိတ်မတိတ်ပြောတာလေဒါကြောင့်မြတ်ဆရာတို့ပြတယ်မလားမပြောတယ်မတရားဘူးပြတယ်မလားစကိုင်းဆရာတို့ပြောတယ်မပြောပြလဲသာသနာပြည့်ပြည့်ပြောတယ်မလားဒါဒါကြီးပရိယတိသမားတွေဘယ်လိုပြင်ပန်းလဲဆိုတာတော်ပြင်ပန်းလား တော်တော်ပင်ပန်းတာလောလောရတာနေမနေနေမအဲ့ဘုံဘုံကညကိုနေတို့ဒီမနေ့6နိုင်တဲ့အဲ့ဆိုမနေ့အာယူတဲ့ဆွန့်ပြေးတယ်ဆွန့်ဆွန့်ပြေး6နိုင်ထိုးတာနဲ့စာချစာဝအကုန်တက်ရှင်းနိုင်ခွဲချာရေမိုးချိုးကိုနေတို့ဆွန့်ခံထွက်စနေနိုင်တနိုင်ထိုးကြည့်အနာပေးထားတယ်တနိုင်ထိုးတဲ့တခါစာတက်စာချညနေ9တို့ဝေးဝကြုံငယ်ပြုလို့6နိုင်ထိုးဖြောက်ဝတက်9တို့ကနေပြီးစာဝချကိုနေခွဲမှပြီးရတယ်အကြောင်း ကိုနေမကောင်းလဲဆိုင်ခံရတယ်တကယ်ဆိုင်တိုင်းမှာနော်ရေးသားမှာဘုန်းကြီးတွေကပြင်ပဆိုရယ်သံဃာကောင်းလို့ပြောဖောင်းပိန်ရတယ်ဖောင်းပိန်ဖောင်းပိန်ဘာနဲ့ဟိုတသိကြတသိလာတယ်ဟောတပြီးတော့ဟုတ်လားတပြီးတော့ဖောင်းပိန်ကမှတ်တယ်မပြေးတယ်ပြေးတယ်ပြေးကိုယ်ရိတ်တာမှနေတော့ကိုယ့်ရဲ့ကာယအာညာနာအာတို့အားဒီဒီမှာပေးဆက်ပါတယ်ဗျာ ကိုယ်မှရတဲ့ရဏအားတွေကြောင့်တော်ပြန်မှန်းလေဘုံဘုံဟိုဒီပရိယတ်တိဘက်ကိုလည်းကိုကကြည်ညိုတော့အများကြီးလည်းအဲ့လိုခဏခဏမထူနိုင်ပါဘူးဒါပေမဲ့ထူနိုင်တဲ့အတိုင်းဒါများတဲ့ဒီဟာတွေကတော့ပရိယတ်တိဘက်ကိုပိုဥညွတ်ပါတယ်ခင်ဗျာဟုတ်ပါတယ်တရားတရားဖတ်တယ်ဒါကတော့အရိယာကပါဥစဉ်သိပါတယ်နော်ခင်ဗျာတရားကြွေလေးကိုအဲ့ဒါလေးတွေလည်းတော့အရိယာတွေ့ဘူးပေါ့မှန်ပါဗျာတော့အရိယာအတွက်ပါ 啊，就样，有跟我亲戚玩下。